ခန်းကြီး3အငယ်1မှ9ယောရှုသည်နာနဲ့စောစောထ၍ဣဒရေလအမျိုးသားအပေါင်းတို့နှင့်တကွရှိတ်တိမ်မြို့မှပြောင်း၍ယော်ဒန်မြစ်ကိုမကူးမီ မြစ်နားတွင် စခန်းချကြ၏သုံးရစေသောအခါတမှုတို့သည်တတ်တလျှောက်လုံးသို့တွား၍တင်တို့ဖျားသခင်သာရဖျား၏ဗြိညင်တစ်တာကို၎င်းတစ်တာထမ်းသောယေပရောဟိတ်လေဝိသားတို့ကို၎င်းမြင်လျင် သင်တို့သည်နေရာပြောင်း၍လိုက်ရကြမည်။သေတ္တာတော်နှင့်သင်တို့စပ်ကြားကိုအတောင်နှစ်ထောင်ခြား၍ခရီးကွာစေရမည်။လိုက်ရသောလမ်းကိုသိမည်အကြောင်း၊သေတ္တာတော်အနီးသို့မချဉ်းဘဲလိုက်ရမည်။ဤလမ်းသို့သင်တို့သည်တခါမျှမလိုက်ကြသေးဟု လူအပေါင်းတို့အားမှာထားကြ၏။ယောရှုကလည်း၊သင်တို့သည် ကိုယ်ကိုကိုယ်သန့်ရှင်းစေကြလော့။အကြောင်းမူကား၊နက်ဖြန်နေ့၌ ထာဝရဘုရားသည်အံ့ဘွယ်သောအမှုတို့ကိုသင်တို့တွင် ပြုတော်မူပြီဟု လူများတို့အားမှာထားလေ၏6တဖန်ယဇ်ပုရောဟိတ်တို့ကို ခေါ်၍သင်တို့သည်ပဋိညာဉ်သေတ္တာတော်ကိုထမ်းလျက်လူများရှေ့သို့ ကူးသွားကြလော့ဟုယောရှုဆိုသည်အတိုင်း၊သူတို့သည်ပဋိညာဉ်သေတ္တာတော်ကိုထမ်း၍လူများရှေ့သို့သွားကြ၏ ထာဝရဘုရားကလည်းယောရှုကိုခေါ်၍ငါသည်မောရှေနှင့်အတူရှိတကဲ့သို့သင်နှင့်အတူရှိသည်ကိုဣဒရေလအမျိုးသားအပေါင်းတို့သည်တိကြမည်အကြောင်းသူတို့မျက်မှောက်၌တင့်ကိုယနေ့ငါချီးမြှင့်ဆပြုမည်ပရိညင်တစ်တာကိုထမ်းသောယေပရောဟိတ်တို့သည်ယော်ဒန်မြစ်ရေနားသို့ရောက်သောအခါယော်ဒန်မြစ်၌ရက်နေရမည်အကြောင်းကိုဆင့်ဆိုလောဟုမိန်တော်မူ၏ယောရှုကလည်းလာကြလော့ သင်တို့ဘုရားသခင်ထာဝရဘုရား၏စကားတော်ကိုနားထောင်ကြလော့ဟုဣဒရေလအမျိုးသားအပေါင်းတို့ကို ခေါ်လျက်အသက်ရှင်တော်မူသောဘုရားသခင်သည်သင်တို့တွင်ရှိ၍သင်တို့ရှေ့မှခါနနီလူဟိတ်တိလူဟိဝိလူဖေရဇိလူဂိရဂါရှိလူအာမောရိလူယေဗုတိလူတို့ကိုစင်စစ်နှင်ထုတ်တော်မူမည်အကြောင်းကိုအဘယ်သို့သိရမည်နည်းဟုမူကား မြစ်ကြီးတစ်ပြင်လုံးကိုအစိုးရတော်မူသော ထာဝရဘုရား၏ဗြိဉ္ဉ်တစ်တာသည်တင်တို့ရှေ့မှယော်ဒန်မြစ်ထဲသို့ကူးသွားလိမ့်မည်တို့ဖြစ်၍ဣဒေလအမျိုးများတဲ့ကတမျိုးတယောက်စီလူ12ယောက်တို့ကိုရွေးကောက်ကြလော့မြေကြီးတစ်ပြင်လုံးကိုအစိုးရတော်မူသော အရှင်သာရဖျားဤတစ်တာတော်ကိုထမ်းသောယေပရဟိတ်ခြေဘွားတို့သည်ယော်ဒန်မြစ်ရေကို နင်းသောခဏချင်းတွင် မြင့်ညာရည်သည်ပြတ်၍ပုံ့ပုံ့ကြွလျက်နေလိမ့်မည်ဟုဆိုလေ၏။14လူများတို့သည်ယော်ဒန်မြစ်ကို ကူးအံ့သောငှါတဲတို့မှပြောင်း၍ပဋိညာဉ်သေတ္တာကိုထမ်းသောယဇ်ပုရောဟိတ်တို့သည် လူများရှေ့မှာသွားလျက်၊ယော်ဒန်မြစ်နားသို့ရောက်၍ခြေဘဝါးတို့သည်လျှံသောရေကိုနင်းသောအခါ၊စပါးရိတ်ရာကာလ၌ထိုမြစ်ရေသည် ကမ်းတစ်လျှောက်လုံးကိုရှံလေရှိတော်လဲမြင့်ညာကစီလာသောရေသည်တန့်ရ၍ဝေသောအရဇာရတန်မြို့နားမှရှိသောအာဒံမြို့တိုင်အောင် ပုံမှုကြွလျက်နေ၏လွင်ပြင်အိုင်ဒီဟုသောတောတုံအိုင်တို့ စီးသွားသောရေသည်လည်းအကုံအစင်ပြတ်၍လူများတို့သည်ယေရိခေါမြို့သို့ ရှေးရှုကူကြ၏လူများအပေါင်းတို့သည်ယော်ဒန်မြစ်တစ်ဖက်သို့မရောက်မီတိုင်အောင် ထာဝရဘုရား၏ဗြိဉ္ဉ်တစ်တာကိုထမ်းသောယေပရောဟိတ်တို့သည် မြစ်အလယ်တွင်မြေပေါ်၌မြဲမြံစွာနေ၍ဣဒေလအမျိုးသားအပေါင်းတို့သည်မြေပေါ်၌ရှောက်သွားရကြ၏